ယနေ့သာသနာတော်တက်ကြတဲ့2556ခုနှစ်လူတော်ဟောဟာကောဇာတက်ကြတဲ့1384ခုနှစ်ကုရုကိမန္တလွေလာရာသည်တကူလာဇန်6ရက်ခင်းကြံတက်တဲ့နေ့ယနေ့ရှင်မင်းဝသာသနာရိပ်သာတို့

ပိယသုတ်တံတရားဘာတရားလဲဒါလေးကိုမြန်မာမှုပြုပြီးတော့နာမည်ပေးရရင်ကိုယ့်ကိုချစ်ရင်ကိုယ်ပြုပြင်ဆိုတဲ့တရားတော်ကိုဟောမယ်ဘာတရားတော်လဲမိမိကိုယ်ကိုချစ်သလားမချစ်ဘူးလားမိမိကလွဲပြီးအခြားပုဂ္ဂိုလ်ဟာမိမိလောက်ချစ်ရတဲ့ပုဂ္ဂိုလ်ရှိပါမလား မြတ်စွာဘုရားလက်ထက်ကပဋိနိတိကောသလမင်းကြီးဆိုတာရှိတယ်။အဲဒီမင်းကြီးကသူ့ရဲ့မိဖုရားကြီးကိုမေးတာ။မိဖုရားကြီးကိုမာမိကာမိဖုရားကြီးကိုမေးတယ်။နမတော်လောဟိလောကကြီးထဲမှာနမတော်ဟာဘု து အဖြစ်ဆုံးလေ။သူဖြည့်စေချင်တာကတစ်မျိုး။ဒီလောကကြီးထဲမှာနမတော်ဘု து ကိုအဖြစ်ဆုံးလေ။မေးတယ် သူပြေချင်တာကတော့ယောဂီတွေသိလောက်ပါတကယ်တမ်းဟိုမာလိကာဖြေတာကကိုကိုကိုချစ်ဆုံးပဲဖြေလိုက်တာမချစ်နိုင်ဘူးဘုရင်ကြီးကလုံးဝမချစ်နိုင်ဘူးသူအဲ့ဒီဖြေကိုသူလုံးဝမကြိုက်ဘူးသူကသူ့ကိုချစ်တယ်လို့ပဲသူကလွဲပြီးတော့လောကမှာဖွဲနေသကွဲလို့သူကဖြစ်စီခြင်းတယ်မဟုတ်ဘူးဟိုကမိမိကိုယ်သာချစ်ဆုံးပဲဆိုတော့ဒါကိုမကျေနပ်လို့မြတ်စွာဘုရားတရားလျှောက်ထားမေးမြန်းတာဟောဒီကောသလမင်းကြီးက ဒါကြောင့်မို့လောကကြီးထဲမှာကိုယ့်ကိုယ်ကိုယ်သာအဖြစ်ဆုံးဘုဒ္ဓအဖြစ်ဆုံးပဲဒီလိုဆိုရင်ကိုယ့်ကိုယ်ဖြစ်ရင်ကိုယ်ကိုယ်တိုင်ပဲအနေတွေပြုပြင်ဖို့မလိုဘူးလားအပြောတွေပြုပြင်ဖို့မလိုဘူးလားစိတ်နေစိတ်ထားတွေပြုပြင်ဖို့မလိုဘူးလားဒီဒါကြောင့်ကိုယ့်ကိုယ်ကိုဖြစ်တဲ့ပုဂ္ဂိုလ်ဟာကိုယ့်ကိုယ်ကိုပြုပြင်ပြီးတော့နေရတယ်ဒါနဲ့ဆက်ပြီးတော့ဘုရားရှင်ကိုရောင်မြတ်ကြီးတာဝတိတီ ဒီတုံအကြောင်းမှာသတင်းသုံးပြီးတော့နေစဉ်မှာတတိယတိကောသလမင်းကြီးဟာမြတ်စွာဘုရားခြံကိုသူဟာခံအားလျော်စွာမကြမကြရောက်ပုံရတယ်။အဲဒီမှာမြတ်စွာဘုရားထံရောက်တဲ့အခါသူမြတ်စွာဘုရားကိုသူလျှောက်တယ်။ဣဒံမကြံပန္တိရဟောကတတပတိတံလီနတ္တဧဝံစိတ္တသော ပရိဝိတေကောဥဒ္ဒပါတိကေတံနုခောပိယောအတ္တကေတံအပိယောအတ္တတိ။ ဗန္ဒီဘုံတော်နေဝတွန်းလေးတောက်ပါတော်မူပေသောမြတ်စွာဘုရားဤရာဤရာ၌သောကတတဆိတ်ငြိမ်ရာအယတုကလျက်သောကတတဆိတ်ငြိမ်ရာယတုကလျက်ပရိသန္တိနတ္တတယောက်တိတိကိန်းအောင်၍နေသောမရှံဘုရားတပိတော်ဤဧဝံဤသို့စေတတ်သောပရိဝိတေကောဤသို့သောစိတ်အကြံစီသည်ဥဒ္ဒပါတိသင်္ချာဖြစ်ခဲ့ပါ၏ ရှင်ဗျာတပည့်တော်တယောက်တည်းဆင်းရဲရရမှတပည့်တော်ချင်းကပ်ပြီးတော့တူကြီးကြီးနေရင်းနဲ့တပည့်တော်စိတ်ထဲမှာဒီလိုကြံစီဖြစ်နေတယ်ဗျာတေကေတံလူကောပိယောအတ္တကေတံအတ္တိယောအတ္တတိကေတံအဘယ်သို့သောအဘယ်သို့သော သူတို့သည်အဘယ်သူတို့သည်သတ္တနံမိမိကိုယ်ကိုပိယောလူကောချင်းပါသည် ကေတံဘေသူတို့သည်အတ္တနာမိမိကိုယ်ကို အပိယောနုခောမချင်းအပတနိဟု၍ဒေဝံဤသို့စေတသောပရိဝိတေကောဤသို့သောစိတ်ကြံစီသည်ဥဒ္ဒပါတိသင်ရှားဖြစ်ခဲ့ပါသည်ဗျာတတိတော်ရဲ့စိတ်ထဲမှာဘယ်သူတွေဟာမိမိကိုယ်ကိုချစ်ပြီးတော့အဘယ်သူတွေကမိမိကိုယ်ကို မချစ်တယ်လဲသူစိတ်ထဲမှာကြံစီဖြစ်တယ်ဘယ်ပုဂ္ဂိုလ်တွေကကိုယ့်ကိုယ်ကိုချစ်ရရောက်တဲ့ပုဂ္ဂိုလ်တွေဖြစ်တယ်လဲ ဘယ်ကုတ်ပုဂ္ဂိုလ်တွေကမိမိကိုယ်ကိုမချင့်ရာရောက်တဲ့ပုဂ္ဂိုလ်တွေဖြစ်တယ်ဒီလိုစိတ်ထဲမှာအကြံစီဖြစ်နေတယ်တတ္တမရှံပံတိဣဒရဟောတိယေကောကိစီကာယေနဒုသရိတံသရံတိဝါကာယဒုသရိတံသရံတိမနတ္တဒုသရိတံသရံတိစေတံအပိယောအတ္တယေခောခြင်းသူတို့သည်ယေခောကေစီကာယေန ကေစီချို့ကုန်သောရေခေါ်ခြင်းသူတို့သည်ကာယေနကိုဖြင့်ဒုစိတံမကောင်းမှုတိုက်ကာယဒုစရိုက်ကိုစရတိပြုခြင်းညာကုန်၏ဝါစာယနှုတ်ခြင်းဒုစိတံမကောင်းမှုတိုင်ဝစီဒုစရိုက်ကိုစရတိပြောဆိုကြကုန်၏မနတစေခြင်းဒုစိတံမနောဒုစရိုက်ကိုစရတိချန်စီကြကုန်၏ဒေတံထိုသူတို့သည်အတ္တမိမိကိုယ်ကို အပ္ပိယောမချစ်နဲ့မချစ်အပ်ပါ၏ ဣတိဧတံဝေဒနာဣသို့သောကြံစီဣတိဧတံဣသို့သောကြံစီတိဧတံဧတောပရိဝိတကောဣသို့သောကြံစီတိဟောတိဖြစ်ခဲ့ပါပြီဗျာဆက်ဆိုဗျာအချို့သောပုဂ္ဂိုလ်တွေကကာယကဒုစရိုက်အမှုတွေပြုနေကြတယ်ဗျာကာယကဒုစရိုက်မှုတွေသူ့အသက်တတ်နေတယ်သူဇာတိကိုခိုးတယ်သူဇာတိကိုခိုးတယ်သူတန်းအင်အားတွေကိုလည်းပဲမှားယွင်းနေကြတယ် မဟုတ်မမှန်တဲ့စကားတွေကိုလည်းပြောဆိုနေကြတယ်။ကျမ်းစာတဲ့စကားနှစ်သားရမရှိတဲ့စကားဂုံးတဲ့တဲ့စကားတွေလည်းပြောဆိုနေကြတယ်။မနတ္တာစိတ်ရှင်လည်းပဲမကောင်းတဲ့အကျဉ်းစီတွေကိုကြံစည်ပြီးတော့နေကြတယ်။သူပစ္စည်းတွေကိုပစ္စည်းဖြစ်ရှင်တာသူတစ်ပါးတွေပစ္စည်းစီလိုတဲ့စိတ်ကြံစည်တွေအဲဒီလိုစိတ်ကြံစည်တွေနဲ့ကြံစည်ပြီးတော့နေကြတယ်ဗျာ။

အကယ်၍မူလီပြောဆိုကုန်ရ၏အထာကောထိုသူပြောဆိုကုန်သောလည်းပဲဒေသံသူသူတို့သည်အတ္တမိမိကိုယ်ကို အပိယော မချစ်မပါပေတံကိတ္တဟေတုတံတို့မချစ်ခြင်းသည်ကိတ္တဟေတုအဘယ်ကြောင့်ကြောင့်ဤဟုမူကားယေအပိယောအပိယတကရိယတံတေအတ္တနာဝအတ္တနောကရွန်တိသတ္တမတေတံအပိယောအတ္တတိ တံကိတဟိတုဘေကြောင့်ကြောင့်ဤဟုမူကားဟိယတမဟာခြင်းကြောင့်အပိယောမိမိကိုယ်ကို မချစ်တော်သူသည် အပိယတမချစ်အပ်တော်မချစ်အပ်တော်သူ၏အကျိုးငါရေမချင်အပ်တော်သူ၏ကျိုးငါယံကျင်ဒုစရိုက်မှုကိုကရိယာပြုရ၏မိမိကိုယ်ကို မချစ်တဲ့ပုဂ္ဂိုလ်ဟာမချစ်အပ်တော်သူ၏အကျိုးငါမကောင်းမှုဒုစရိုက်တွေကိုပြုတယ် မကောင်းတဲ့အပြောဆိုတွေပြောဆိုတယ်မကောင်းတဲ့ကြံစီတွေကိုကြံစီတယ်တဲ့ဒေတောသူတို့ဒီအတ္တနာဝမိမိပြီးပင်နဲ့အတ္တနောမိမိအကျိုးငါတန်တို့ဒုစရိုက်အမှုကိုကရုံတိပြုဤတသမထိုကြောင့်ဒေတံထိုသူတို့ဒီအတ္တမိမိကိုယ်ကို အပြည့်ရောမချစ်အပ်ပါဗျာဒီလိုစိတ်ထဲမှာဒီလိုပဲထင်တယ်ဗျာမိမိကိုယ်ကိုမိမိချစ်တယ်လေပြောတယ် ဒါပေမဲ့လို့ဒီပုဂ္ဂိုလ်ပြုလုပ်နေတာကသူစရိုက်တရားတွေပြုနေတယ်သူတစ်ပါးရဲ့အသက်တွေကိုတတ်နေတယ်သူတစ်ပါးရဲ့ဥစ္စာတွေကိုမတရားယူတယ်သူတစ်ပါးရဲ့အသက်တွေကိုတတ်တယ်သူတစ်ပါးရဲ့ဥစ္စာတွေကိုမတရားယူတယ်မဟုတ်မမှန်တဲ့စကားတွေကိုလည်းပြောဆိုတယ်မိမိတို့မပိုင်ဆိုင်တဲ့ကာမဂုဏ်လေးတွေပဲပြင်မာတယ်မူရင်မေလျောစီတတ်တဲ့အယက်သေးစာတွေကိုလည်းပဲတောက်စားပြီးတော့နေတယ် မကောင်းမှုကာယကံဒုစရိုက်မှုတွေကိုပြုနေတယ်ဝစီကံနေအချင်းလည်းပဲတူနဲ့တူရှစ်ကျွမ်းဝင်နေတာကိုရှစ်ပြဲသောအောင် ခင်းမြဲပြဲသောအောင်ဂုံးတိုက်တဲ့စကားမတိမတာမြောက်တို့ပင်ကိုစကားအနေအချင်းလည်းပဲပြောဆိုတယ်မဟုတ်မမှန်တဲ့စကားတွေကိုလည်းပြောဆိုတယ်ဘုရားရှင်နာမခံတာနိုင်လောက်တဲ့ကျမ်းတန်တဲ့စကားတွေလည်းပြောဆိုတယ် ဘာအနှစ်သာရမှမရှိဘဲနဲ့သူတော်ဟာရဲ့အိမ်တွင်းရေးတွေသူတော်ဟာရဲ့အကြောင်းအရာတွေကိုပြောဆိုတယ်။အဲဒီလိုမကောင်းတာတွေပဲပြောဆိုနေတယ်ဗျာ။ကြံစည်တဲ့ကြံစည်တွေကြကြတော့လည်းပဲသူတော်ဘာတွေပျက်စီးစီလို့တဲ့ကြံစည်တွေသူတော်ဘာတွေဒုက္ခရောက်ပြီလို့တဲ့အကြံစည်တွေအဲဒီလိုအကြံစီတွေကိုပဲကြံစီပြီးတော့နေတယ်တဲ့အဲလိုကြံစီပြောဆိုပြုလုပ်ပြီးတော့နေခြင်းဟာ အတဏဝမိမိဒီပင်လင်အတလောမိမိ၏အကျိုးငါဒေထိုသူတို့သည်ကရုံတိပြုကုန်၏တသမတို့ကြောင့်တေတံတို့သူတို့သည်အတ္တမိမိကိုယ်ကိုအပိရောမရှိအပ်ပါဗျာအဲ့ဒီပုဂ္ဂိုလ်ရာကိုယ်ကိုယ်ကိုဘယ်လောက်ပဲဖြစ်တယ်ပြောပြောဒီမကောင်းမှုဒုစရိုက်အမှုတွေပြုနေပြောနေကြံနေမယ်ဆိုရင်ကိုယ်ကိုယ်ကိုချစ်ရရောက်ရလားမကောင်းမှုပြုမယ်ဆိုရင်မကောင်းတဲ့အကျိုးတွေမလာဘူးလား မကောင်းတဲ့စကားတွေပြောဆိုမယ်ဆိုရင်လည်းပဲမိမိရဲ့မကောင်းတဲ့မိမိရဲ့အတင်းဖြစ်စကားတွေသူတော်ဘာတွေကရောပြန်ပြီးတော့မပြောဘူးလားမကောင်းတဲ့သူတော်ဘာပေါ်မှာမိမိမကောင်းစိတ်တွေကြံစည်နေမယ်ဆိုရင်လည်းပဲမိမိပေါ်မှာမကောင်းတဲ့စိတ်တွေနဲ့သူတော်ဘာကမကြံစည်ပေဘူးလားဒီကိုပြုတဲ့ကာယကံတွေဟာကိုယ်စီပဲပြန်မလာဘူးလားကိုပြုတဲ့ကိုပြောတဲ့ဝစီကံတွေဟာကိုယ်စီကိုပြန်မလာဘူးလား ကိုကြံစည်တဲ့စိတ်ကြံစည်တွေကရောကိုယ့်စီကိုပြန်ပြီးတော့မလာဘူးလားဓမ္မတတ္တိဝိပစ္စတိလောကကြီးထဲမှာကိုပြုတဲ့ကံတွေကိုပဲခံရမယ်ကိုပြုတာတွေဘယ်သူခံမှာလဲဆိုကြည့်လိုက်ကိုကာယကံကိုထံပြန်သတ္တင်တမလွဲတထက်ခြင်းကိုဝစီကံ ကိုထံပြန်သစ်တင်တမလွဲတထတဲ့ကိုမနောကံကိုထံပြန်သစ်တင်တမလွဲတထတဲ့ဒီကိုပြုတဲ့ကံတွေဟာဘာနဲ့တူလဲဆိုပဲ့တင်တန်လိုပဲတိုးတဲ့တောင်နဲ့ရှုံမြောင်နဲ့ရောက်တဲ့အခါ လှိုင်ကြီးရှိတဲ့နေရာရောက်တဲ့အခါဟေးလို့ကိုကအတန်ပေးလိုက်လို့ရှိရင်အဲ့ဒီကိုအတန်ပေးလိုက်တဲ့အတန်တွေကကိုယ့်စီကိုပြန်မလာဘူးလားဟေးဆိုတဲ့အတန်ကြီးပြန်လာမိမိကအဲ့ဒီမှာသူတော်ကောင်းကြီးရေလို့ခေါ်ကြည့်လိုက်အော်ကြည့်လိုက်အတန်ကမိမိစီကိုသူတော်ကောင်းကြီးရေပြန်မလာဘူးလား မိမိကသူယုံမာကြီးရေလို့ခေါ်လိုက်ရင်အတန်ကကိုယ့်စီကိုပြန်ပြီးတော့သူယုံမာကြီးရေပြန်ခေါ်ရမလားဘူးလားကုပြုတဲ့ကံအဲ့ဒီလိုပဲအဲ့ဒီမှာချုံမြောင်ရှောင်းတောင်ကြားတွေထဲမှာလိုင်ကူကြားတွေထဲမှာတော့ပြီးအတန်ပြုတ်တယ်လို့ပဲကိုပြုတာတွေကကိုယ့်စီကိုပဲပြန်လာရမှာပဲကိုပြုတဲ့ကံကာယကံပြုရင်ကာယကံကိုယ့်စီပြန်လာမှာဝစီကံပြောရင်ကိုယ့်စီကိုအဲ့ဒီကိုယ်အကြောင်းတွေပြောတဲ့ပုဂ္ဂိုလ်ဝစီကံတွေလာမှာ မနောကကိုကမကောင်းတာတွေသူတစ်ပါးကြံရင်အဲ့ဒီကြံစီတွေကိုစီကြံလာမှာပဲကိုပြုတဲ့ကံကိုစီမံကိုသာဆံရမယ်ကိုသာခံရကိုကမကောင်းတာတွေပြုခဲ့မယ်ပြောခဲ့မယ်ကြံခဲ့မယ်ဆိုရင်ခံဖို့ပဲကောင်းတာတွေပြုခဲ့မယ်ပြောခဲ့မယ်ကြံခဲ့မယ်ဆိုရင်ဆံဖို့ပဲဟုတ်တယ်မလားဆိုလိုက်ကိုပြုတဲ့ကံကိုစီမံကိုသာခံရမည် ကိုပြုတဲ့ကံဆိုလိုက်ကိုစီမံကိုသာခံရမည်နောက်တစ်ခါကိုကမကောင်းမှုဒုစရိုက်တွေပြုရင်ကိုယ့်စီကိုလည်းပြန်ပြီးတော့ဒုစရိုက်လာမှလားဒုစရိုက်တွေလာမှမကောင်းတာတွေခံတော့မကောင်းကျိုးတွေပေးမှာကိုယ့်ကိုမကောင်းကျိုးတွေပေးမှာမကောင်းတာတွေပြောခဲ့ရင်ကိုယ့်ကိုလည်းမကောင်းပြောတဲ့လူကနောက်တစ်ယောက်ကပေါင်းနေတာ ကိုကမကောင်းတဲ့ကြံနေကြံနေကိုကိုဟောမကောင်းတဲ့ကြံနေကြံနေလူကနောက်တစ်ယောက်ကမပေါ်ဘူးလားခံပြီးတော့ပဲကိုပြုတဲ့ကံကိုပဲခံတော့ကိုကကောင်းတဲ့ကံတွေပြုမယ်ကောင်းတဲ့ဒါနကောင်းမှုတွေပြုမယ်သီလတွေစောင့်မယ်တရားတွေနာမယ်တရားတွေအားထုတ်မယ်ကောင်းတာတွေပြုရင်ကောင်းတဲ့ကံတွေကိုစီမလာဘူးလားဒီဆိုလိုက်ကိုပြုတဲ့ကံကိုစီမံကိုသာဆံရမည် ဆိုလိုက်အဲဒီလိုမိမိကိုယ်ကိုချစ်ပါတယ်ဆိုပြီးတော့မကောင်းမှုကာယကဒုစရိုက်အမှုတွေဝစီကဒုစရိုက်မှုတွေမနောကဒုစရိုက်မှုတွေကိုပြုလုပ်ပြောဆိုကြံစည်နေတဲ့ပုဂ္ဂိုလ်တွေဟာမိမိကိုယ်ကိုမိမိဖြစ်ရမရောက်ဘူးလို့တပည့်တော်စိတ်ထဲမှာကြံစည်ဖြစ်ပေါ်ပါတယ်။ ယေဇခောကေတိကာယေနာသုစရိတံသရန္တိဝါစာယသုစရိတံသရန္တိမနတသုစရိတံသရန္တိစေတံပိယောအတ္တဗန္ဒီဘုလိုနေဝတော်လင်းတပ်ပါတော်မူပြီးတော်မြတ်စွာဘုရားခေစီအချို့ကုန်သောယေဇခောကျင်သူတို့ဒီကကာယေနာကိုဖြင့်သုစရိတံသုစရိုက်တရားကိုသရန္တိပြုခြင်းညာကုန်၏ဝါစာယနှုတ်ဖြင့်သုစီတံသုစရိုက်တရားတွေကိုသုစရိုက်တရားတွေကိုသရံပြီးပြောဆိုကြကုန်၏ မနတာစိတ်ဖြင့်သူစရိတံသူဆိုင်တရားတွေကိုသရဏတိပြန်စီကြကုန်၏ဒေတာထိုသူတို့သည်အတ္တမိမိကိုယ်ကိုပြီးရောချစ်အပ်ပါသည်ဗျာသူစရိုက်တရားတွေကို ပြုနေတဲ့ပုဂ္ဂိုလ်တွေကတော့ဖြင့်မိမိကိုယ်ကိုမိမိဖြစ်ရာရောက်တဲ့ပုဂ္ဂိုလ်တွေလို့ဒီလိုအစိတ်ထဲမှာမှတ်တင်ပါလေဗျာကိုယ်ကိုယ်ကိုချစ်တယ်ဆိုရင်ကိုမကောင်းမှုပြုရမှလားကောင်းမှုပြုရမှလား ကိုယ်ကမကောင်းမှုပြုနေလို့ရှိရင်ကိုကိုကိုဘလောက်ပဲဖြစ်တယ်ပြောပြောအဲ့ဒီမှာကောင်းကျိုးလာမှလားဆိုးကျိုးလာမှလားကိုကိုကိုချစ်ရရောက်ရလားဒီကိုကိုကိုချစ်တယ်ဆိုရင်ကိုကိုကိုကာယကံမှုတွေပြုပြင်မှုကိုမူရာတွေပြုပြင်ဖို့မလိုဘူးလားဝစီကံအပြောဆိုတွေပြုပြင်ဖို့မလိုဘူးလားမနောကံစိတ်ကြံစီတွေပြောင်းလဲဖို့မလိုဘူးလားအဲဒီလိုကိုယ့်ရဲ့ကိုယ်ကိုချစ်ရင်သူ့တရတရားတွေ ဒါနကောင်းမှုတွေပြုမယ်သီလတွေစောင့်မယ်တရားတွေနာမယ်ကိုယ့်ရဲ့နေကြတဲ့ပုဂ္ဂိုလ်တွေကိုကိုယ်ကဖိမမယ်၊ကူညီမယ်၊စောင့်ရှောက်မယ်၊ကရုဏာထားမယ်၊မေတ္တာထားမယ်ကိုယ်နဲ့တန်တူရဲ့လူဖြစ်တဲ့ပုဂ္ဂိုလ်တွေကိုတလေးတစားဆက်ဆံမယ်ကိုယ့်ရဲ့ညင်မြတ်တဲ့ပုဂ္ဂိုလ်တွေကိုယ့်ရဲ့သာလွန်တဲ့ပုဂ္ဂိုလ်တွေကိုကိုယ်လေးလေးစားစားရိုးရိုးတည်တည်ဆက်ဆံမယ်အဲလိုအပြုအမူတွေလည်းပဲပြုပြင်ရမယ် အပြောဆိုတွေကလည်းပဲပြုပြင်ရမယ်သူတစ်ပါးတွေကိုထိခိုက်နိုင်တဲ့စကားတွေပြောဆိုတာတွေရှောင်ကျင်ရမယ်ကိုပြောတဲ့စကားလေးတစ်လုံးဟာသူတစ်ပါးပေါ်မှာထိခိုက်သွားပြီဆိုရင်ဒီစကားဟာကောင်းတဲ့စကားလားမကောင်းတဲ့စကားလားသူတစ်ပါးရဲ့ဂုဏ်သိက္ခာတွေထိခိုက်ညံ့နာသွားမယ်ဆိုရင်ဒါမကောင်းတဲ့စကားအဲဒီလိုအပြောမျိုးတွေကိုသူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်တွေဆောင်ရမှလားရှောင်ရမှလား အဲဒီလိုစကားမျိုးတွေကိုအမြဲတမ်းပြောဆိုနေတဲ့ပုဂ္ဂိုလ်တွေဟာသူတော်ကောင်းတွေလားသူယုံမာတွေလားစိတ်ဓာတ်ပဲစိတ်ဓာတ်ပဲစိတ်ဓာတ်ကမြင့်မြတ်တဲ့စိတ်ဓာတ်ရှိရင်မကောင်းမပြောမြင့်မြတ်တဲ့စိတ်ဓာတ်ရှိရှိတဲ့ပုဂ္ဂိုလ်ဟာသူတော်ကောင်းစိတ်ဓာတ်ရှိတဲ့ပုဂ္ဂိုလ်အကောင်းမြင်ဝါဒအကောင်းတွေးတွေးတယ်အကောင်းမြင်မြင်တယ်သူတော်ကောင်းစိတ်ဓာတ်မရှိတဲ့ရုံမာတဲ့စိတ်ဓာတ်ရှိတဲ့ပုဂ္ဂိုလ်ကဘာတွေ့တွေ့မကောင်းမြင်မြင်တယ်မကောင်းတွေးတွေးတယ် မကောင်းတာကြီးတွေပဲယူဆတယ်။အဲလိုမကောင်းတဲ့ဘက်ကကြီးတွေလှည့်ပြီးတွေးတော့ယူဆနေပြီဆိုရင်အဲ့ဒါသူတော်ကောင်းစိတ်မဟုတ်တော့။ဒါကြောင့်မို့မိမိပြုလုပ်တဲ့အပြုမူတွေဟာကောင်းတဲ့ဒုစရိုက်တရားတွေပြုမယ်ပြောတယ်ပြောတယ်ကလည်းပဲကောင်းတဲ့စကားတွေကိုသာပြောဆိုမယ်။တရားနဲ့စတဲ့စကားတွေပြောဆိုမယ်။ခင်ဗျားတို့လူမှုရေးကုသိုလ်တွေလုပ်ငန်းတွေနဲ့ကုသိုလ်လုပ်ငန်းတွေနဲ့စတဲ့စကားတွေပြောဆိုမယ်။ သီလနဲ့စတဲ့စကားတွေပြောဆိုမယ်တမာတိနဲ့စတဲ့စကားတွေပြောဆိုမယ်ဝိပဿနာနဲ့စတဲ့စကားတွေပြောဆိုမယ်ဒါကောင်းတဲ့စကားလားမကောင်းတဲ့စကားလားဒီအကျံစီနေရာပြင်လဲပဲကောင်းတဲ့ကျံစီတွေကျံစီမယ်မိမိဒီတစ်ချိန်တော့ပြင်တရားအထုတ်ရတာတမာတိမဖြစ်သေးဘူးနောက်တစ်ချိန်ကတရားတွေကြီးတဲ့ပို့ပြီးတော့တမာတိရအောင်ကြိုးစားမယ်ဒီတစ်ထိုင်နဲ့နောက်တစ်ထိုင်ကိုပို့ပြီးတော့ထိုင်နိုင်အောင်ထိုင်ပြီးတော့ရှုမှတ်နိုင်အောင်ကြိုးစားမယ် ဒီတစ်ချိန်တည်းနောက်တစ်ချိန်ကြည့်တဲ့ဈဉာန်တမာတိပို့ပြီးရအောင်ကြိုးစားမယ်ဒီကနေ့တည်းမနေ့ကရှင်းကိုပို့ပြီးတော့ငါကြိုးစားအားထုတ်မယ်လို့ကြံစီစိတ်ကိုနေခြင်းဟာကောင်းတဲ့ကြံလားမကောင်းတဲ့ကြံလားအဲဒီလိုကောင်းတာတွေပြုလို့ကောင်းတာတွေပြောဆိုကောင်းတာတွေကြံစည်နေတဲ့ပုဂ္ဂိုလ်ဟာမိမိကိုယ်ကိုချစ်ရာရောက်သလားနှိရာရောက်သလားချစ်ရာရောက်တယ်တဲ့လောကတို့သည် အတ္တမိမိကိုယ်ကို အပ္ပိယောမခြင်းအဟူ၍အပ္ပိယောမခြင်းအဟူ၍အေဟောဤသို့ဧထိုသူတို့သည်ကိစ္စပိဝရေယုံအကယ်၍မူလိပြောဆိုကုန်ရ၏အဒါကောတို့တို့ပြောဆိုကုန်တန်လည်းပဲတေတံသူသူတို့သည် အတ္တမိမိကိုယ်ကိုပိယောခြင်းအပ်ပါ၏မိမိကိုယ်ကိုမချစ်ဘူးလို့ပြောပေမဲ့လို့လည်းသူစရိုက်တရားတွေပြုနေပြီဆိုရင်ဒီပုဂ္ဂိုလ်မိမိကိုယ်ကိုချစ်ရမရောက်ဘူးလား ဒါကြောင့်တန်ထိုဖြစ်ဖြစ်ဒီကိတ္တဟိတုပဲကြောင်းကြောင်းနိဟုမူကားဒီယသမချင်းကြောင့်ပြီးရောမိမိကိုယ်ကိုချစ်တော်သူသည်တိယတာရှင်ရတော်သူဤအကျိုးငါယံကျင်သူကြိုင်မှုကိုကရိယာပြုလုပ်ရာ၏ဒေတုသူတို့တရားတနာဝါမိမိဒီပင်အတနာမိမိအကျိုးငါဇံတုဒုစရိုင်းမို့ဟောကရွန်တိပြုကုန်ဤတတမထိုးကြောင့်ဒေတံထိုသူတို့တိအတ္တမိမိကိုယ်ကိုအပ္ပိယော ဒေသတို့တို့သည်အတ္တမိမိကိုယ်ကိုပြရောချင်အပ်သောချင်အားချင်အားချင်အပ်ပါ၏ချင်အပ်သောသူ၍ဧတံဤသို့သောအကျံစီသည်ဟောသည်ဖြစ်ခဲ့ပါ၏မိမိကိုယ်ကိုမရှိဘူးလို့ပြောဆိုပေမဲ့လူလည်းပဲသူပြုနေတဲ့အပြုတွေကကောင်းတဲ့အပြုအမူတွေပဲပြုလုပ်တယ်သူပြောဆိုတဲ့အပြောတွေကကောင်းတဲ့အပြောဆိုပဲ ပြောဆိုတယ် သူကြံစည်နေတဲ့ကြံစည်တွေက ကောင်းတဲ့ကြံစည်ကိုပဲကြံစည်တယ်။အဲဒီလိုဆိုရင်ဒီပုဂ္ဂိုလ်ဟာသူ့ကိုယ်သူချစ်တာလားမချစ်တာလား။အေးမိမိကိုယ်ကိုချစ်ပါတယ်ဘလို့ပဲပြောနေပြောနေအဲဒီပုဂ္ဂိုလ်ဟာသူ ပြုတာတွေမကောင်းမှုတွေပြုတယ်။မကောင်းတာတွေပြောတယ်မကောင်းတာတွေကြံတယ်ဆိုရင်အဲဒီပုဂ္ဂိုလ်ချစ်တာလားမချစ်တာလား။ ဒီအဲ့ဒီလိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုသူ့ရဲ့စိတ်ထဲမှာဒီလိုကြံစည်လေးဖြစ်ပေါ်နေပါတယ်ဘုရားလိုဘုရားရှင်ကိုရောမြတ်ကြီးလျှောက်တဲ့အခါဘုရားရှင်ကိုရောမြတ်ကြီးကအေဝါအေဝံမိတ္တမဟာရဇအေဝံမိတ္တမဟာရဇမဟာရဇမြတ်တော်မင်းကြီးအေတံအေပင်ဤအကြံစီသည်အေဝံမှန်လားဗဗေဟိမဟာရဇမြတ်တော်မင်းကြီးဧတံတင်ကြံစီနေတဲ့ကြံစီသည်အေဝံမှန်လားဗဗေဟိတင်ကြံစီတဲ့ကြံစီဒီမှန်ပါလေကွယ် မိမိကိုယ်ကိုချစ်တဲ့ပုဂ္ဂိုလ်ဟာမကောင်းမှုဒုစရိုက်မှုတွေရှောင်ကျဉ်ပြီးတော့ကောင်းတာတွေကိုသာပြုတယ်မကောင်းတဲ့အပြောဆိုတွေရှောင်ကျဉ်ပြီးတော့ကောင်းတဲ့ပြောဆိုတာပြောတယ်မကောင်းတဲ့ကြံစည်တွေရှောင်ကျဉ်ပြီးတော့ကောင်းတဲ့ကြံစည်ကိုကြံစည်တယ်အဲဒီပုဂ္ဂိုလ်ဟာမိမိကိုယ်ကိုမချစ်ဘူးဆိုပေမဲ့လို့ချစ်ရန်ရောက်တဲ့ပုဂ္ဂိုလ်ဖြစ်တယ်မိမိကိုယ်ကိုချစ်ပါတယ်ဆိုရင်လည်းလည်းပဲမကောင်းမှုဒုစရိုက်မှုတွေပြုမယ်မကောင်းတာတွေပြောမယ်မကောင်းတာတွေကြံမယ်ဆိုရင်

ဒေနံအညတရယမပတိသကိယပန္တိတောအတနံဘဝပါခာတန္တရာ၌ငါဟုဆွဲဆိုမိမိကိုယ်ကိုဒီယံယေစင်လျင်ပြည့်မတင်ပဲနှစ်ပြမမုံအချစ်ခင်ဆုံးဟူ၍ဒီစဉ်ညာကာကာယယဝေသနာထောက်ချအကေ၍နာလင်ညာအံေဝံတတိဤသို့ကိုယ်ကိုယ်သာလျင်ခင်မင်ဆုံးအချစ်ဆုံးဟူ လုံးလုံးခွဲခြားနားလေထားသည်ရှိတော်နာဒါနာခုလေကိုကိုနှောင်ကိုကိုဟုဒုကလိုသိရှိထုံမိမိကိုသူရဖြီတန်တရားကြောင်းရာမဆောင်ပါပဲကောင်းစွာမပြဆောင်းဆောင်အပ်သည်နီလောက်အောင်သခေယတတိတရားလက်ကင်ကြ၍မချပုံတင်ဆောင်းလျှောက်ပေးရ၏ကိုကိုကိုချစ်ပါれဆိုရင်တဲ့ ကိုယ်ကိုယ်ကိုမြတ်လို့ပါတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတရားကြောင်းရမဆောင်ပါပဲကိုယ်ကိုယ်ကိုကောင်းစွာစောင့်ရှောက်အပ်ပြီးညီလောင်းအောင်တတိတရားလက်ကင်ထားပါကုသိုလ်ပြုဖို့မမေ့နဲ့။ဘာပြုဖို့မမေ့နဲ့လေ။ကုသိုလ်ဆိုတဲ့နေရာမှာဒါနကုသိုလ်လည်းပါတယ်၊သီလကုသိုလ်လည်းပါတယ်၊ဘာဝနာကုသိုလ်လည်းပါတယ်။အဲဒီလိုရခင်ရတရားရခင်ရတတိတရားလက်ကင်ထားပြီးမချပုံသေးစောင့်ရှောက်ပြရ၏ သဏိတော်ပြုတည်းများအသည့်ဖြစ်တည်းများအဟောင်းမကောင်းလဲငါကောင်းလဲငါဟုကောင်းစွာမြင်သည့်ပညာရှိသည်ဒိဏံ25နှစ်တင့်အောင်ဖြစ်၍သုံးရင်ပိုက်ချအရွယ်သုံးပါတို့တွင်ပထမအရွယ်ဒုတိယအရွယ်တတိယအရွယ်ဘယ်နှပါရှိလဲဒိဏံ25နှစ်တင့်အောင်ဖြစ်၍သုံးရင်ပိုက်ချအရွယ်သုံးပါတို့တွင် အညတရယမရုပ်စွမ်းအဆုံးနောက်ပိတုံးဟုခေါ်ထုံးအရာပစ္စည်းမှအရွယ်ကိုပတိစကေယအပြမနှောပြင်းလုံးချောအောင်ဆေကြောတုတ်ပင်ရာတတိဆိုလိုရင်းကတော့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးကမိမိကိုယ်ကိုချစ်တယ်ဆိုရင်တော့ မိမိရဲ့ဒီမှာအကြောင်းအရာတွေမတိမ်ဆောင်ပဲနဲ့အပမာဒဆိုတဲ့တတိတရားလေးလက်ကင်ထားတဲ့အဲဒီတတိတရားလေးလက်ကင်ထားပါတဲ့အတိလေးမှာဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်များကြတော့မိမိရဲ့ဒီအရွယ်အသက်အပိုင်းခြားကိုပထမအရွယ်ဒုတိယအရွယ်တတိယအရွယ်ကိုယ်ကပထမအရွယ်ဆိုရင်လည်းပထမအရွယ်အတွင်းမှာပညာရှားရမယ်ပညာရှားရင်လည်း ကုသိုလ်တော့မရှာရဘူးလားရှာရမယ်ကိုဟာဒုတိယရွေ့ရောက်နေတယ်ဒုတိယရွေ့ဆိုရင်ဥစ္စာရှာရဒါရှာရမှာဥစ္စာရှာရင်ရောတရားမရှာရဘူးလားဥစ္စာရှာရင်လည်းတရားရှာရမယ်ဒီချိန်မှာသေသွားရင်ကိုရှာထားတဲ့ပစ္စည်းတွေယူသွားမှလားပြစ်ထားကြရမှာဟောတကယ်လို့နောက်ဆုံးအရွယ်ရောက်လာပြီပစ္စည်းမှာအရွယ် နောက်ဆုံးရရောက်လာပြီဆိုရင်တော့ကလေးကိုမိမိရဲ့အိမ်မှုကိစ္စတွေလောက်နေချင်းမကုန်မဲနဲ့တရားကိုတကယ်နောက်ဆုံးအရွယ်မှာတော့ဖြင့်လုံးဝစင်လုံးချောသွားတာဘာမှအပြစ်ဆိုတာပြောစရာမရှိအောင်ငါတော့ဖြင့်ကုသိုလ်စိတ်နဲ့နေတော့မယ်စွမ်းနေတဲ့မြန်မိမိဒါနကောင်းမှုတွေပြုမယ်ကိုအိမ်လာတဲ့သံဃာတော်ရှင်မြတ်ဒီကိုငါစွမ်းအမြဲနေပိဏဘအနေအချင်းနေစဉ်နေသအမြဲစွမ်းလောင်းလူနေမယ် ဒါကိုတတ်နိုင်တာလေးကိုလောင်းလူတာကိုစားမဲ့သေးတာဟုတ်တယ်မို့လားဘုရားရေလိုကြောင်းကြီးဆောက်ပြီးတော့မလူနိုင်ဘူးသိကြီးဆောက်ပြီးတော့မလူနိုင်ဘူးဘုရားကြီးတည်ပြီးတော့မလူနိုင်ဘူးကိုလူနိုင်တာဟာကိုစမ်းမဲ့စားတဲ့ကနေပြီးတော့တန်ဃာတော်ရှင်မြတ်တွေကိုကြွလာတဲ့အခါမှာဆွမ်းလင်းနေစဉ်ပုံမှန်နေအပြင်ဝတ်ထားပြီးလောင်းလူမယ်နေ့စဉ်မဆောင်ရှင်းနိုင်တော့မှတရင်နေတိုင်းတရင်နေတိုင်းနေအပြင်ဥပုပ္ပိလာလေးကိုဆောက်ပြီးဆောင်ထင်းမယ် တရားဘာဝနာဆိုရင်လည်းပဲချင်းရတိုင်းအချင်းရတိုင်းနေရာဖြင့်အိမ်မှာလည်းပဲပွားများမယ်တရားရိတ်တာကိုတော့ပြီးတော့လည်းပဲချင်းရတိုင်းရရှိနေရာဖြင့်ပွားများမယ်အဲဒီလိုမိမိရဲ့ဒီနောက်ဆုံးအရွယ်ရောက်ပြီဆိုရင်ကတော့ဖြင့်ဘုန်းကြီးတို့ယောဂီများဘာအပြစ်မှမရှိအောင်စင်လုံးကျော်ကိုမှအမြဲတမ်းတတိလေးမပြတ်ကုသိုလ်စိတ်တွေကြီးတဲ့အမြဲတမ်းအမြဲတမ်းကုသိုလ်စိတ်တွေကြီးတဲ့ဖြစ်နေအောင်ကြိုးစားပြီးတော့ကိုဟာအထုတ်ဖို့မလိုဘူးလား ဒါကြောင့်ဒိဏ25နှစ်သိအောင်ဖြစ်၍သုံးရေပိုင်းခြား၍သုံးပါတို့တွင်အညတရယာမံရုပ်စွာအဆုံးနောက်ပိတုံကိုတုံးအရာပစ္စည်းမှအရွယ်ကိုပฏิဇဂေယအပြမနောစင်လုံးချောအောင်သေကြောတုတ်ပေယတတိဒီတော့မိမိရဲ့ ကိုကိုမှမိမိနောက်ဆုံးအရွယ်ဆိုတာကအသက်50ကနေကျော်သွားပြီ ဆိုရင်ဒါနောက်ဆုံးအရွယ်ပဲဟုတ်တယ်မလားနောက်ဆုံးအရွယ်ရောက်ပြီဆိုရင်ကတော့ဟို လူအကြောင်းလိုက်ပြောဒီလူအကြောင်းလိုက်ပြောဟိုလူတင်နာထောင်ဒီလူတင်နာထောင်ရှားလာပါတယ်တော့တယောက်နဲ့တယောက်တော့မတွေ့ပါဘူးဖုန်းလေးနဲ့လှမ်းလှမ်းပြီးတော့မကြားဘူးလားဘာဖြစ်လို့လဲဘသူကလေဘာတွေဖြစ်တာလဲ ဟောဘသူတွေဘာတွေဖြစ်သွားပြီသိဘူးလားဒါအတင်းချနေတာအဲ့ဒါသူသူတော်ကောင်းစကားလားသူယုံမှစကားလားဘာလို့သူတော်ဘာအကြောင်းတွေကိုရှောက်စဉ်းစားနေတာလဲကိုအကြောင်းပဲကိုစဉ်းစားဟုတ်တယ်မဟုတ်လားငါဒီနေ့ငါကုသိုလ်စိတ်ကြီးဖြစ်များသလားအကုသိုလ်စိတ်ကြီးဖြစ်များသလားကိုယ့်အကိုစဉ်းစားကိုယ့်ကိုယ်ကိုပဲအပြစ်ရလို့မရှိအောင်စဉ်လုံးကျော်ကောင်းအောင်ကြိုးစားဖို့မလိုဘူးလားဗျာ

မိမိရဲ့ဥစ္စာဆိုတာဘာကိုခေါ်တယ်လဲသူကမြတ်စွာဘုရားကအတကိနတိပန္နတသဟေတောမနုတံဘဝအတကိနသေမင်းတိအဓိပန္နတနိစ္စအာသောအဓိပန္နတနိစ္စအာသောမနုတံလူ၌ဖြစ်သောဘဝဘဝကိုသဟေတောစွန့်ပြစ်သောသဟေတောစွန့်ပြစ်ရသောတတ္တထိုသူဤသကံမိမိဥစ္စာဟူသည်ဂိဟောတိဘယဖြစ်ပါသည် ဒီပုဂ္ဂိုလ်ဟာလူ့ဘဝကိုစွန့်ခွာသွားပြီစွန့်ခွာသွားတော့သူပစ္စည်းတွေတိုက်တွေကားတွေယူသွားလို့ရရလားကဲသူပစ္စည်းဟာဘယ်ဟာဆိုလို့ရောပြောလို့ရသေးရလားမရတော့ဘူးဒါကြောင့်ကိစ္စအာဒါယပစ္စတိအဲ့ဒီပုဂ္ဂိုလ်ဟာသိသွားပြီဆိုရင်သူအဘယ်ပစ္စည်းတွေယူသွားနိုင်တယ်လေသူဘာတွေများယူသွားလို့ရရလဲဘာမှယူသွားလို့မရဘူးသူယူသွားနိုင်တာကသူပြုတဲ့ကံကိုယူသွားနိုင်တယ် ဘာကိုယူသွားနိုင်သူကကောင်းတဲ့ကံတွေပြုသွားရင်သူ့နောက်ကိုကံတွေပါမသွားဘူးလားကုသိုလ်ကံတွေပါသွားမယ်သူကမကောင်းတာတွေပြုမယ်ပြောမယ်ကြံမယ်ဆိုရင်သူ့နောက်ကိုကောင်းတဲ့ကံတွေလားမကောင်းတဲ့ကံတွေလားဒီဒါတွေလည်းလာပါသွားမှာကိစ္စတအနုကံဟောတိသာယာအနုပါယိမိတဲ့ အဲ့ဒီအဲ့ဒီပုဂ္ဂိုလ်ဟာအဘယ်ပု္ပ္ပာတွေကသူ့နောက်ကအရေးပမာအစင်မကွာဆက်ချက်မကွာလိုက်တယ်လေတဲ့မြတ်စွာဘုရားကအဲ့လိုမိကုံးလေးကိုမေးထားတယ်လောကကြီးထဲမှာမိမိကိုယ်ကိုမိမိဖြစ်တဲ့ပုဂ္ဂိုလ်ဆိုရင်ကိုယ့်ကိုယ်ကိုချစ်ရရအောင်နေတတ်ဖို့၊သွားတတ်ဖို့၊ပြောတတ်ဖို့မလိုအပ်ဘူးလားဗျာဒါကြောင့်ဥပ္ပောပုံရင်းစားပပင်းစားယံမေဇောကုရုတေဣဒ္ဓ တံဟိတတတကဟောတိတင်္စာအာဒာယကိသတိတေသတံလူကဟောတိသာယဝအနုပါယိနိသာယဝအနုပါယိနိဣဒဤလောက၌မေဇောတတဝါတိဒေဇာဤလောက၌မေဇောတတဝါတိယံပုံရင်းစအကျင့်ကောင်းမှုကံကို၎င်းယံပါပိသံအကျင့်မကောင်းမှုကံကို၎င်းဥဘောနှစ်ပါးတို့ကိုကုရုတေပြု၏ ဘုန်းကြီးတို့လောကမှာရှိကြတယ်အခုလောကလူသားတွေအားလုံးပေါ့ဘုန်းကြီးတို့ဘုထုရှင်ပုဂ္ဂိုလ်တွေဆိုတော့ကောင်းတာတွေရောမပြုကြဘူးလားကဲဗုဒ္ဓဘာသာဝင်ကောင်းပြီးပြီး ကောင်းတာတွေလည်းကုသိုလ်တွေလည်းပြုကြတယ်ဘုထုရှင်ဆိုတော့မကောင်းတာတွေလည်းပဲမပြုမိဘူးလားမကောင်းတာတွေကိုလည်းပြုမိတယ်ပြောမိတယ်ကြံမိတယ်အဲလို ပြုမိပြောမိကြံမိတာတွေဟာတဲ့ဒါယိတတတကံဟောတိ တံဤတတတကဟောတိတင်စာအာတာယဖြစ်သတိတံတို့ကောင်းမှုမကောင်းမှုကံပတိသာလျင်တတထိုသူဤသကံဥစ္စာမိမိဥစ္စာသည်ဟောတိဖြစ်ပါ၏သူပြုတဲ့ကံတပါဟာသူဥစ္စာပဲသူပိုင်ဥစ္စာပဲသူပြုတဲ့ကံတပါဟာသူပိုင်ဥစ္စာသူကုရှာဝေလို့ရထားတဲ့တိုက်ဒီကားတွေကသူပိုင်ဥစ္စာဟုတ်ရလားဘုံဆိုင်နေတော့ဘာဆိုင်နေလဲ ပုံစံနေတော့အဲ့ဒါထိုက်သူစံမှာဘသူစံမှာလဲထိုက်တဲ့လူစံမှာပဲဘသူရှာထားတာဘလောက်ကြီးရှာထားတာဒါကတန်းအတွက်ဒါကသမီးအတွက်ရှာကြင်လောက်ရှာကိုသေးသွားရင်ကိုကတန်းအတွက်လို့ထားခဲ့တာကသမီးကယူရင်ယူသွားမှာလားသမီးအတွက်လို့ထားခဲ့တာကတန်းကယူရင်ယူသွားမှာလားအဲ့ဒီအချိန်ကျရင်ကတော့မောင်နှမအရင်ချင်းဖြစ်ပေမဲ့လို့ညာညာတာစိတ်ကရှိမှာမဟုတ်တော့ဒါကြောင့်မို့ကိုလှုပ်ထားတဲ့ကိုပြုတ်ထားတဲ့ကံတာကိုယ်ပိုင်ဥစ္စာပဲ။ ဒီပစ္စည်းတွေဟာကိုယူသွားလို့မှမရပဲရရလားအဲ့ဒီမရတာလေးလေးဘုန်းကြီးကကိုယ်တိုင်မှာပဲခမဲတော်ကြီးကွယ်လွန်တဲ့အချိန်ပေါ့ခမဲတော်ကြီးကွယ်လွန်တဲ့အချိန်ကိုခမဲတော်ကြီးကွယ်လွန်သွားပြီဆိုတော့ဘုန်းကြီးဒီလမ်းကြောင်းကြားတယ်လမ်းကြောင်းကြားတော့ဘုန်းကြီးကတုံးရက်ပဲထားတာပေါ့ဆိုပြီးဘုန်းကြီးရအောင်လာခဲ့မယ်အဲ့တော့ တန်ဃာတွေကိုဖြင့်เสียရှိတာတန်ဃာတွေကိုအဲ့ဒီမှာနေမှာရှိတဲ့တန်ဃာတွေအလုံးဖြင့်ထားတဲ့တန်ဃာတစ်ပါးကိုသင်္ကန်းနဲ့ပါနဲ့ဘယ်လိုလှူရမလဲအလုံးအစီအမံနေဘုန်းကြီးဆောင်ရဲ့အဲ့တော့ခမဲတော်ကြီးကိုလည်းပဲသူ့ရဲ့နေရာဌာနမှာသွားပြီးတော့အဲ့ဒီမှာဂူလေးတွင်ထားဂူလေးတရားနဲ့လှုပ်ထားဆိုပြီးတော့ဘုန်းကြီးမှာတာမှာတာပြီးတော့အဲ့ဒီမှာသာပနာသိညုံမဲ့နေ့မှာပဲဘုန်းကြီးရောက်သွားမှာအဲ့ဒီမှာရောက်သွားပြီးတော့အဲ့ဒီမှာသိညုံပွဲကြီးအလုံးပြုလုပ်ပေးတယ် အဲ့ဒီပြုလုပ်ပြီးတော့ကိုကယုတ်ကလကိုဟိုအကောင်းနဲ့ထဲတော့မှာထဲတော့မှာဆိုတော့ဟောအဲ့ဒီဟာကိုယူမဲ့ပုဂ္ဂိုလ်ရဲ့စောင့်နေတာအပေါ်အင်းကြီးယူမဲ့ပုဂ္ဂိုလ်နဲ့ပစိုးယူမဲ့ပုဂ္ဂိုလ်နဲ့ဟိုမှာစောင့်လေးလွှတ်တယ်လားစောင့်လေးယူမဲ့ပုဂ္ဂိုလ်နဲ့ကဲသူ့ယူခြင်းတရားသူ့သူ့ပစ္စည်းတွေသူယူလို့ရသေးလားသူအမြဲတမ်းဝတ်နေတဲ့အဝတ်စားလေးတောင်ခွာယူမဲ့လူကဟောစောင့်တာကိုရဲချက်မှာတဲ့အလကားဖြစ်သွားမယ်တဲ့ယူလိုက်မယ်ဆိုဟောယူမဲ့လူက ခင်ဗျားတို့လည်းပါမယ်ထင်လားဘာမှပါဘူးတရားနေပြီးခင်ဗျားတို့ကိုမိသားစုကမိဘတွေကဖြစ်ဖြစ်သာသမီကဖြစ်ဖြစ်အကုန်အောင်ဒါလေးကတော့အမေကသိညာလို့တာပဲစွန့်ပေးလိုက်ပါလားကိုယ်လည်းကြာကားခွာယူတာပဲသွားရောချင်းတုံးကြီးပြစ်တယ်လို့ပြစ်ခဲ့တာပဲဒီတိုင်းသွားမှာအဲ့တော့ဘာမှကိုယ်ကိုယ်ပိုင်ဆိုတာမရှိဘူးဟုတ်တယ်မို့လားဘာတစ်ခုမှကိုယ်ပိုင်ဥစ္စာမရှိဘူးတဲ့တန်ဟိတတတကံဟောတိတဲ့ ကိုယ်ပိုင်ဥစ္စာဆိုတာမိမိပြုထားတဲ့ကံနှစ်ပါးဟာကိုယ်ပိုင်ဥစ္စာပဲတဲ့တင်းစအာတယကိစ္စတိတဲ့တင်းစတဲ့ထိုကောင်းမှုကံမကောင်းမှုကံနှစ်ပါးကိုသာလင်အာတယယူပြီးတော့ကိစ္စတိသွားရတယ်ဒီနေ့တမလွန်ဘဝကြောင်းသွားပြီဆိုရင်ပစ္စည်းဥစ္စာတွေယူသွားမှလားဒီကုတုကံအကုတုကံမျိုးယူသွားမှလားဒီဒီကံနှစ်ပါးပဲမိမိနောက်ကလိုက်မှာဘယ်သူကမှလိုက်မှာမဟုတ်ဘူးအိမ်မှာမိမိချစ်တဲ့သားသမီးကရောလိုက်ပါမလား အဲမိမိကိုချစ်ပါတယ်ဆိုတဲ့ပါဇက်ထဲတောင်ဂုံထားကြပါတယ်ဆိုတဲ့ပုဂ္ဂိုလ်တွေကရောလိုက်ပါမလားမလိုက်ဘူးအဆုံးတရားတောင်မကြည့်ဘူးနော်ခင်ဗျားတို့အဆုံးတရားတောင်မကြည့်ဘူးနော်တခါနဲ့တွဲပြီးတကားပေါ်ကြီးဂျင်းဆိုနောက်လက်ထွက်တာပဲဘယ်တော့မှတခါအတွင်းနဲ့ဝင်ပြီးလိုက်ကြည့်နေမယ်မတင်နဲ့ဘယ်သူမှမကြည့်ဘူးဒါကြောင့်မို့ကိုပြုတဲ့ကံပဲကိုနောက်ပါမှာဘယ်သူကမှကိုနောက်ကမလိုက်ဘူးနော်ဒါကြောင့်မို့တင်းသတ္တအနုကံဟောတိစာယဝအနုပါယိနိတဲ့ အဲ့ဒီသူ့နောက်ကလိုက်မဲ့ဟာကအရေးလိုလိုက်မဲ့ဟာဘာသူကလိုက်မှလဲဆိုရင်ကံတစ်ပါးပဲလိုက်မှတဲ့ဘသူလိုက်မှလဲလဲအေးကံတစ်ပါးကတော့ကိုပြုတဲ့ကံတွေကတော့ကိုနောက်ကမလိုက်ပြီဘူးလားကုသိုလ်ကံကလည်းပဲအရေးလိုထက်ချက်မကွာပဲကိုနောက်ကပါလိမ့်မယ်ကိုပြုတဲ့ကုသိုလ်ကံတွေကကိုကိုကောင်းကျိုးတွေပေးလို့ပေးဖို့လားဆိုးကျိုးပေးဖို့လားကောင်းကျိုးပေးဖို့ကောင်းတဲ့ကံတွေပြုလာရင်ဗာကျိုးတွေပေးမယ် မကောင်းတဲ့ကံတွေပြုခဲ့ရင်မကောင်းကျိုးတွေပြီးမှာပဲအဲ့ဒီတော့ကိုကကိုကိုကိုချစ်တယ်ဆိုရင် ကောင်းကျိုးလိုချင်တာလားမကောင်းကျိုးလိုချင်တာလားကိုကောင်းကျိုးကိုလိုချင်တယ်ဆိုရင် ကိုပြုရမှာကကောင်းတဲ့ကံပြုရမှာလားမကောင်းတဲ့ကံပြုရမှာလားကြည့်ဒီလိုဆိုရင်ကိုကိုကိုချစ်ပါတယ်လို့ပြောပြောနေတဲ့ပုဂ္ဂိုလ်ကမကောင်းတဲ့ကံတွေပြုနေရင်သူဟာချစ်ရရောက်ပါလား ကဲကိုကိုကိုမချစ်ပါဘူးဆိုပေမဲ့လို့သူဟာကောင်းတဲ့ကံတွေပြုနေရင်သူဟာသူချစ်ရမရောက်ဘူးလားကိုကိုကိုချစ်ရရောက်တယ်ဒါကြောင့်တတ္တမတတ္တမကရိယကလျာဏပတိသတ္တမကရိယကလျာဏနိစေယသံပရာယိကပုံညာနိပရာလောကတမိပရိဒါဟောတိပဏိနန္တိသတ္တမထို့ကြောင့်သတ္တမထို့ကြောင့်တံပရာယိကဓမ္မလွန်ဓမ္မလွန်၌ဖြစ်သောအစဉ်ဓမ္မလွန်၌ဖြစ်သောအစီပွားကို လေစယံစီပုတိဖြစ်၍ကလျာဏကောင်းမှုကံကိုကရိယာပြုလုပ်ရ၏မိမိရဲ့နောင်တမလွန်ဘဝပေါ့နော်ဒီဘဝအတွက်ကတော့မိမိကအခုဩပစ္စည်းဥစ္စာတွေပြည့်စုံနေဒီဘဝမှာတော့ချမ်းသာတယ်ဒါပေမဲ့လို့ဘုန်းကြီးတို့ယောဂီများဒီပစ္စည်းဥစ္စာတွေခုတဘောလုံးချမ်းချမ်းသာသာနဲ့များနောက်ဆုံးအချိန်ထိအောင်ကိုချမ်းချမ်းသာသာနဲ့နေသွားရမယ်လို့ထင်ရလား မှားမှာပေါ့ထင်ရင်မှားမှာပေါ့ကိုယ့်မျက်စိရောက်တင်ပဲဒီကနေ့ချစ်ချစ်တဲ့ချမ်းသာနေတဲ့ပုဂ္ဂိုလ်ဒီကနေ့ကုန်းကောက်စရာမရှိအောင်လက်မဲ့ဖြစ်သွားတဲ့ပုဂ္ဂိုလ်တွေမရှိဘူးလားကိုရှာထားတဲ့ပစ္စည်းဥစ္စာတွေဟာတချို့များရှာလိုက်တာလေသာသမီတွေသူတို့တက်တက်မကဘူးဆယ်သက်သုံးလို့မကုန်အောင်ရှာထားမယ်ဆိုရှာတာပဲဒါပေမဲ့တက်တက်မဟုတ်ပါဘူးတဘောင်လေးတောင်ဘုန်းကြီးတို့ မသုံးတော့ပါဘူးရှာတဲ့ပစ္စည်းကဟုတ်တယ်မို့လားခဏလေးပဲအလုံးပစ္စည်းလွယ်တာပဲဒါကြောင့်မို့မိမိတို့ကိုယ်မျက်စိရောက်တင်ကိုဟာအခုကြီးပွားနေချမ်းသာနေကြီးကြီးတဲ့ချမ်းသာနေတယ်လူနိုင်တယ်တန်းနိုင်တယ်ပြေးနိုင်တယ်ကမ်းနိုင်တယ်ဒါပေမဲ့နောက်ပိုင်းမှာမလူနိုင်တော့ဘူးမပြေးနိုင်တော့ဘူးကိုယ်တိုင်တောင်ဆင်းဆင်းရဲနေရတဲ့ဘဝကြီးမတွေ့ရဘူးလား တကယ်ကိုကားတဝီဝီစီးပြီးတော့ကားအမျိုးမျိုးလက်ပတ်ပြီးတော့အမျိုးမျိုးဒီကားပေါ်လာပြီဒီကားပေါ်တက်စီလိုက်ဟုတ်နောက်ကားပေါ်လာပြီနောက်ကားတက်စီလိုက်အမျိုးစုံတိုက်ကြချန်နေကားနေနဲ့အဲ့လိုကို အမျိုးစုံကိုခင်မိမိနေတဲ့ပုံကိုယ်တွေကလည်းပဲနောက်ဆုံးကုန်းကောက်စရာမရှိအောင်ကိုမျက်စိအောင်တင်ဘဝပြတ်သွားတာတွေမရှိဘူးလားကဲပစ္စည်းဥစ္စာတွေဆိုတာဘုန်းကြီးတို့ယောဂီများခံရဲသလားမခံရဲဘူးလား လုံးဝပစ္စည်းဥစ္စာတွေမခံရဘူးဒါတွေကိုရောမိမိကတမလွန်ကိုယူသွားလို့ရမလားဒီဘဝတောင်ဒီစာထားတာကဘဝဆုံးတိတယ်အောင်သုံးစားလို့ရရလားမရဘူးဒါကြောင့်မို့တံပရာယိကံတမလွန်နဲ့ဖြစ်တော်စီးပွားကိုမေဇယံစီပုတိဖြစ်၍ကလျာဏကောင်းမှုကုသိုလ်ကိုကရောတိပြုလုပ်ရ၏ဘုံညာဤကောင်းမှုကုသိုလ်တို့သည်ပရာလောကသမိတ်တမလွန်ဘဝ၌ ပါဏိနာတ္တဝပေါင်းတို့၏ပဋိဋ္ဌာ600တိယအာ900တို့သည်ဟွန်တိဖြစ်ပါပြီကုန်၏မိမိယနေ့ပြုထားတဲ့ကုသိုလ်ကောင်းမှုကံတွေဟာတမလွန်ဘဝအတွက်အာ900မဖြစ်ပေဘူးလားဗျာဟေးတမလွန်ဘဝအတွက်အာ900တွေဖြစ်တယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများမိမိကိုယ်ကိုချစ်တယ်ဆိုရင်ဒီနေ့ကစပြီးတော့ရှိရရောက်အောင်ပြုကျင်ဖို့မလိုဘူးလား ပြုပြင်တယ်ဆိုရင်မကောင်းမှုတွေကိုဒီကနေ့ကစပြီးပြုရမှန်လားရှောင်ရမှန်လားမကောင်းတဲ့အပြောဆိုတွေကိုဒီကနေ့ကစပြီးဆောင်ရမှန်လားရှောင်ရမှန်မကောင်းတဲ့စိတ်ကြံစည်တွေကိုဒီကနေ့ကစပြီးဆောင်ရမှန်လားရှောင်ရမှန်လားဒီကနေ့ကစပြီးတော့ငါကောင်းတဲ့ကုသိုလ်ဖြစ်နိုင်တဲ့လုပ်ငန်းကိုပဲငါပြုတော်မည်ဟုတ်တယ်မဟုတ်လားကိုတတ်နိုင်တယ်များ ကိုတက်နိုင်တယ်များပက်ကအကုန်မခံနိုင်ရင်ဟောဘုန်းကြီးတို့ဘုရားကြောင်းကံတော်ပြီးတပည့်စည်းလေးလဲမယ်တောက်ရည်ကူလေးဖြစ်မယ်ကုသိုလ်မရဘူးလားကဲဘုရားဝေယဝဆတန်ခဝေယဝဆလေးတွေပြုလုပ်တာကုသိုလ်မရဘူးလားပက်ဆံရောကုံတရားလိုသေးလားအဲ့တော့ကုသိုလ်တွေပြုနေနေကောင်းတာကြီးပြောရဲပြောဆိုရင်လည်းပဲကိုနန်းကိုသူတော်ရဲ့အကြောင်းလာပြောနေရင်ကိုဟာကိုဟိုဟာလေးလောက်တာလေးဒီဒါလေးလောက်တာလို့လို့နဲ့အဲ့ဒါထပြီးသွားတယ်နားထောင်မရအောင် နားထောင်နေရင်အားပေးရမရောက်ဘူးလားဟိုပုဂ္ဂိုလ်မကောင်းပြောပြအောင် အားပေးရရောက်တယ်တကယ်လို့ဖုံးနဲ့ပြောပြရင်လည်းပဲဖုံးချသွားတယ်လို့လုပ်ပြတိုင်းဟုတ်ကလားဖုံးနဲ့ပြောနေတယ်ဆိုရင်သူတော်ဘာအတင်းတွေပြောနေတယ်ဆိုရင်ဖုံးချသွားတဲ့ပုံစံမျိုးလုပ်ပြလိုက်နောက်တစ်ခါပြန်ခေါ်ရင်ဟုတ်တယ်ဆုံးတော့ကဖုံးချသွားလို့အခုဘာကြောင့်မလို့ညာလုံးမလို့ဆိုပြီးတော့အဲ့ဒီမှာအဲ့ဒီမှာဒီလောက်ဆို ဒါပဲမဟုတ်လားဒါပဲမဟုတ်လားဆိုပြီးဖြတ်ကြလိုက်ရတယ်ဘုန်းကြီးတော့အခုဒီနေ့ဒီအောင်ဖုံးကြကြမပြောတတ်ဘူးဘုန်းကြီးကိုလာပြီးဖုံးနဲ့ပြောကြမှာဆိုပြောပြောပြင်းဟုတ်ကဲ့ဟုတ်ကဲ့ဒါပဲမဟုတ်လားခုကြီးကပြောကြရမရှိဘူးဒါပဲမဟုတ်လားပဲဒါပဲခုကြီးကဘာမှပြောတာဘူးအဲဒါဒါပဲမဟုတ်လားနဲ့ပြီးတာပဲအဲဖုံးချဖို့ပဲဘုန်းကြီးကနားပူတယ်ဆိုတာလဲဘုန်းကြီးတို့ယောဂီများပူသိမှာပါဆရာကြပြောကြည့်ပါလားနားရင်ပူဘူးလား ကဲဖုန်းကနေနားလေးဒီဘက်ကနားထောင်ပူလိုက်တာဟိုဘက်နားနဲ့တခါလက်ပြောပါဗျာအဲပူလိုက်တာဩနားပူတယ်ဆိုတော့ဟုတ်တယ်မကောင်းတဲ့စကားတွေကြားရရင်ပူပြီးတော့မပူဘူးလားပူပြီးတော့ပူတယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီကနေ့ကစပြီးတော့မကောင်းတဲ့အပြောဆိုတွေဟူသည်များကိုနားလည်းမထောင်နဲ့ဟုတ်တယ်မလားအထူးအဖြင့်သူတစ်ပါးရဲ့မကောင်းကြောင်းကိုပြောပြီးဆိုရင်နားထောင်နေရင်ကိုယ်ပါအပိအမြောက်မဖြစ်ဘူးလား အာပြေအာမြောက်ပြုတဲ့ပုဂ္ဂိုလ်ရောအပြစ်ရှိသလားမရှိဘူးလားဘုန်းကြီးတို့အာပြေအာမြောက်ပြုတယ်ဆိုရင်မကောင်းမှုပြုတဲ့ပုဂ္ဂိုလ်ကိုဖမ်းပြီဆိုရင်အာပြေအာမြောက်တဲ့ပုဂ္ဂိုလ်ရောဖမ်းမခံရဘူးလားခံရတာပဲဒီမှာအကုသိုလ်မှာဒီလိုက်ကြိုင်းတယ်အကုသိုလ်ကလည်းပါသွားတာပဲဒါကြောင့်မို့အဲ့ဒီလိုကိုအာပြေအာမြောက်အနေအားဖြင့်လည်းပဲနာမထောင်နဲ့ဖုံးနဲ့ကြောလည်းဖုံးကိုကြားတယ်လို့လုပ်လိုက်ဖုံးချပြလိုက်အဲ့လိုကြီးနေသွားမကောင်းတဲ့စိတ်ချစီဆိုရင်လည်းပဲကိုယ့်ရဲ့စိတ်ထဲကိုအဝင်းကိုမခံနဲ့ဟုတ်တယ်မို့လား အဲအဲ့ဒီလိုဒီကနေ့ကစပြီးတော့ကိုကိုကိုပြုပြင်သွားရင်ကောင်းတဲ့အပြုကိုသာပြုတော့မင်းဟုတ်တယ်မလားကောင်းတဲ့အပြောကိုပဲပြောတော့မင်းကောင်းတဲ့အကြံကိုပဲကြံတော့မင်းအဲ့ဒီလိုဆိုရင်ကိုကိုကိုချစ်ရမရောက်ဘူးလားကဲဒီကနေ့ကစပြီးဘုန်းကြီးတို့ကိုကိုကိုချစ်ရင်ကိုဟာကိုပြုပြင်ဖို့မလိုဘူးလားဗျာဒီကိုကိုကိုချစ်ပြီဆိုရင်ကိုဟာကိုပြုပြင်ရမယ်ကဲဆိုကြည့်လိုက်ရအောင်မိမိကိုကို ဖြစ်တယ်ဆိုဘယ်လိုဖြစ်မည်နည်းမိမိကိုယ်ကိုဖြစ်တယ်ဆိုဘယ်လိုဖြစ်မည်နည်းဆိုကြည့် ဖြီးလိမ်ဝတ်စားမောအကြွားသင်မရှာတော်မီဖြီးလိမ်ဝတ်စားပြောအပ်ပါသင်မရှာတော်မီဆိုလိုက်ဖြီးလိမ်ဝတ်စားမောအကြွားသင်မရှာတော်မီ ရှိလေဝေါစာပြောအပါရှိလေဝေါစာပြီးကိုကိုကိုတခါတည်းမော်လိုက်မယ်ကြွားလိုက်မယ်ကိုယ့်ကိုအပြောပန်းလေးနဲ့နေလိုက်မယ်ဆိုရင်ကိုကိုကိုချစ်ရရောက်ရလားဒီလိုဆိုရင်မှားနေမှာပေါ့ဟုတ်တယ်မလားမိမိကိုယ်ကိုချစ်ရင်ဒီလိုအောက်ထည့်ဗုဒ္ဓသာသနာတော်နဲ့သာသနာတော်ကြီးနဲ့မတွေ့ရဘူးလားမိမိလူဘဝကိုမရဘူးလား ဆရာကောင်းတမကောင်းနဲ့မတွေ့ရဘူးလားဟုတ်တယ်အပယ်လွတ်နိုင်လောက်တဲ့မချမ်းသာပူချမ်းသာလေးလောက်တော့ရအောင်အထုတ်ထားဖို့မလိုဘူးလားဆိုလိုက်မိမိကိုယ်ကိုချစ်တယ်ဆိုမဖို့ရဖို့ကျင့်တဲ့ကြီးမိမိကိုယ်ကိုချစ်တယ်ဆိုမဖို့ရဖို့ကျင့်တဲ့ကြီး ဆိုလိုက်အရွယ်၃ပါးတပါးပါတရားရအောင်ရှာရမည်အရွယ်၃ပါးတပါးပါ တရားရအောင်ရှာရမည်ဆိုလိုက်မိမိတို့ပထမအရွယ်မှာတရားရှာမယ်မရသေးရင်ဒုတိယအရွယ်မှာဆက်ပြီးတရားရှာဖို့မလိုဘူးလား တကယ်လို့ဒုတိယအရွယ်မှာလည်းပဲမိမိမှာသားကျွေးမှုမယားကျွေးမှုစသည်ဖြင့်ဇာဝနေရေးအတွက်ရှားပွေလုပ်ကံနေရလို့တရားကိုရအောင်မရှာနိုင်သေးဘူးဆိုရင်နောက်ဆုံးတတိယအရွယ်ပစ္စည်းမအရွယ်မှာတရားရအောင်ရှာဖို့မလိုဘူးလားဒီအရွယ်သုံးဝမ်းမှာတဘာဘာတရားရပြီဆိုရင်ကတော့ဖြင့်မိမိရဲ့ဘဝမှာအင်းရတရာယာမှာရုပ်စွာအစုံနောက်ပိတ်တို့ခေါ်တုံပြည့်ရပစ္စည်းမအရွယ်ကိုပฏิစက်ကြီးရလုံးဝအပြစ်တွေကင်းစင်သွားပြီစင်လုံးကျော်ကောင်းသွားတယ်ဟုတ်တယ်မဟုတ်လား ဒါကြောင့်အခုပထမအရွယ်မှာရှားနေကြရင်ပထမအရွယ်မရသေးဘူးဒုတိယအရွယ်မှာကိုဆက်ရှာမယ်ဒုတိယအရွယ်မှာမရရင်တတိယအရွယ်မှာဆက်ပြီးရှားဖို့မလိုဘူးလားဆိုလိုက်တရားရှားကအလင်းရွာသေချာသွားရမည်တရားရှားကအလင်းရွာသေချာသွားရမည် တို့တရားရှာနေတဲ့ပုဂ္ဂိုလ်တရားတွေကျင့်ပွားအားထုတ်နေတဲ့ပထမရွယ်လည်းအားထုတ်တယ်ဒုတိယရွယ်တတိယရွယ်ဒီလိုတရားကိုအမြဲတမ်းကုသိုလ်တရားတွေနဲ့ပဲပြုံးမှုနေတဲ့ပုဂ္ဂိုလ်ဟာအမှောင်ရွာတဲ့သွားမှလားလင်းရွာတဲ့သွားမှလားလင်းရွာဆိုတာဒုက္ကတိဘဝလားဒုက္ကတိဘဝလားဒီအဲ့ဒီလိုမိမိကောင်းတဲ့ဒုက္ကတိဘဝနောက်ဆုံးအပယ်လေးပါးကလုံးအောင်ရှာနိုင်ပြီဆိုရင်ကိုယ့်ကိုယ်ကိုချစ်ရမရောက်ဘူးလားဒါကြောင့်မိမိကိုယ်ကို ဖြစ်တယ်ဆိုဒီလိုဖြစ်ရမည်မိမိကိုယ်ကိုဖြစ်တယ်ဆိုဒီလိုဖြစ်ရမည် တို့ပြုမှတံကိုကိုတံရှင်းရာရောက်တော်သည်တို့ပြုမှတံကိုကိုတံရှင်းရာရောက်တော်သည် မိမိကိုယ်ကိုမိမိချစ်ရရအောင်ကြိုးစားဖို့မလိုဘူးလားယနေ့ကစပြီးအပြုအပြောကြံစီတွေရှောင်ဖို့မလိုဘူးလားယနေ့ကစပြီးပညာတော့ကိုကိုကိုပညာတော့ဥစ္စာဒနာတွေပစ္စည်းဥစ္စာတွေပေါများနေတဲ့ပုဂ္ဂိုလ်ကလည်းပဲမိမိရဲ့ဒီလောဘမစ္ဆေဓာတွေမပယ်နိုင်လို့မလှူရမတန်းရမပေးရတာနေမယ်ဆိုရင်တော့မိမိဘဝလူဖြစ်ရဆိုနတ်ပါမလားသာသနာတော်နဲ့တွေ့ရဆိုနတ်ပါမလား မြတ်စွာဘုရားလက်ထက်ကအပုတ်တကဆိုတဲ့တတိတယောက်ရှိတယ်။ဘယ်သူလဲလဲ။အပုတ်တကဆိုတဲ့တတိအဲ့ဒီတတိဟာဝင်လွန်သွားတဲ့အခါသာသမီလည်းမရှိသူကိုယ်နိုင်လည်းမစားရမတော့ရမလှူရသူကလည်းစားပြန်တော့လည်းပဲတကယ်ကိုစကွဲထမင်းပုံရင်ပဲစားတယ်အမှန်တန်ချမ်းသာဝတ်တော့လည်းပဲတကယ်ကိုကျမ်းပြီဆိုတဲ့ဝတ်ထည်ကိုပဲဝတ်တယ်စီးတဲ့စီးတော့ ရင်ကလည်းပဲအဆုတ်အပြတ်ကိုပဲစီးတယ်သူများလိုကောင်းတဲ့ရင်ကိုမစီးဘူးနောက်ပြီးတော့သူ့ရဲ့အတုံးဆောင်ဖြစ်တဲ့ဖြီးဆိုရင်သူများတွေကဖြီးပြူတွေဘာတွေဆောင်းတယ်သူကမဟုတ်ဘူးသူ့ရဲ့ဖြီးပဲဆောင်းတယ်ဖဏတ်စည်းပြန်တော့လည်းပဲတကယ်ကိုတရေဖဏတ်တာယာဖဏတ်လိုပါမျိုးစီးတယ်အဲဒီလိုနေပြီးတော့နောက်ဆုံးမတုံးရဲ့ကိုယ်လည်းကိုယ်တိုင်လည်းမစားရဲ့သုံးလည်းမသုံးရဲ့လူလည်းမလူရဲ့ဘေးလည်းမပေးရဲ့နဲ့ အဲ့ဒီလိုနဲ့ဆူဆောင်းသွားတာသူလည်းကွယ်လွန်သွားရောသူ့ရဲ့အမွေသက်ခံမဲ့ပုဂ္ဂိုလ်မရှိတဲ့အခါကလည်းကြတော့ပသိနေတိကောသလမင်းကြီးကမင်းဗန္တာဖြစ်သိရတယ်မင်းဗန္တာဖြစ်နေခုနှစ်ရက်တိုင်တိုင်သူ့ပစ္စည်းတွေသိရတာလေသူ့ပစ္စည်းတွေသူ့ရဲ့ဗန္တာတက်ကနေပြီးတော့တခါလဲမင်းရဲ့ဗန္တာတက်ကိုသိရအဲ့ဒီမှာဒါတွေကိုအထူးပြုဆိုင်ကြည့်နေတဲ့ပသိနေတိကောသလမင်းကြီးမြတ်စွာဘုရားကမတော်နိုင်မတော်နိုင်တော့မြတ်စွာဘုရား ဘယ်သွားနေတာလဲမေးလို့ဓမ္မဗျာဒီအပုဒ္ဒကဆိုတဲ့တထေကြီးတပည့်တော်နိုင်ငံတွင်းမှာကွယ်လွန်သွားပါတယ်သူကွယ်လွန်သွားတဲ့အခါမှာသူ့မှာသာသမီနောက်တော့ယောဂဆိုတာလည်းမရှိဘူးအမွေသက်ခံမဲ့ပုဂ္ဂိုလ်လည်းမရှိဘူးသူကိုယ်နိုင်လည်းမသုံးရမစားရဗျာမလူရမတန်းရဘုရားသာသနာတော်ကြီးကြုံနေပါလေခင်နဲ့ဘာတစ်ခုမှလူမသွားနိုင်ဘူးဗျာအဲဒီတော့သူတည်သွားတဲ့အခါကျတော့အမွေကမရှိတဲ့အတွက်တပည့်တော်မင်းဗန္တာဖြစ်နေတယ် ခုနှစ်ရက်တိုင်းတိုင်းသူ့ရဲ့ပစ္စည်းတွေကိုသိမ်းဆည်းနေရပါတယ်ဗျာအဲဒီမှာသူဘာကြောင့်ဒီလိုဖြစ်ရပါသလဲဆိုတော့မှအဲဒီမှာမြတ်စွာဘုရားကမြင်းကြီးတဲ့တခုသောဘဝတုန်းကသူဟာတထေးပါပဲတဲ့တတိဆိုရင်လည်းလည်းပဲတကယ်ကိုသူသူကသူ့ပစ္စည်းကိုအင်မတန်နှမျောတွန့်တူမျက်စေကစားကြည့်တဲ့ပုဂ္ဂိုလ်တဲ့။ဒါနဲ့သူဟာမင်းရဲ့နန်းတော်မှာနေစဉ်ခံစားရတဲ့အခါမှာ တခုသောနေ့မှာပြည့်စေကဗုဒ္ဓအရှင်မြတ်တပါးဆုံးခံကြွလာတယ်။အဲဒါသူကလည်းစားပြီးတောက်ပြီးပြီပေါ့။စားပြီးတောက်ပြီးတော့မင်းနန်းတော်သွားတဲ့အခါလမ်းမှာတွေ့တော့ရှင်ဘုရားဆုံးရပြီလားမေးတယ်မရသေးပါဘူး။ဟိုကတုန်ဒီပါဝေစိတ်စိတ်နေတယ်။အဲဒီမှာတပိတ်ကိုဖွင့်ကြည့်တယ်မရသေးဘူး။မရသေးတဲ့အတွက်ကြောင့်မို့ရှင်ဘုရားတပိတ်တော်အိမ်ကိုကြွပါဗျာ။သူစိတ်ကတော့အိမ်မှာကောင်းတဲ့မွန်နေတာမရှိတော့ဘူးသူလည်းစားပြီးတိမ်လုံးလည်းစားပြီးမရှိတော့ဘူး အဲတော့ဒီကိုယ်တော်သွားလေပဲအကြံကျွင်းရမှာပဲဒီလိုပေါ့အဲ့ဒါနဲ့ထွက်လိုက်သူလည်းနန်းတော်ဆက်သွားမင်းထံကစားပြီးတော့မှမင်းထံကပြန်လာတယ်လမ်းခရီးမှာပဲအဲ့ဒီပြိစိကဗုဒ္ဓနဲ့တွေ့တယ်တွေ့တဲ့အခါကျတော့သူကအရှင်မြတ်အရှင်ဘုရားဆွန်ရခဲ့သလားအိမ်ကရခဲ့တယ်တကားဒီလိုဆိုရင်ကြပါဦးဗျာအရှင်ဘုရားအိမ်ကဗာရိညာလောင်းလိုက်လေဆိုတော့ ကြည့်လိုက်တဲ့အခါကျတော့တကယ်ကိုတပိတ်အပြည့်အစံပဲကောင်းမေမွန်မေဆိုတဲ့သာဝယ်တော့ွယ်တွေတောင်းတူလိုက်တာဟိုကဇနီးပြည့်တဲ့ပုဂ္ဂိုလ်ကလည်းပဲသူ့ရဲ့ဘဝတက်တန်းတစ်လျှောက်မှာသူ့ရဲ့ခင်မောဟာအလူကံပုဂ္ဂိုလ်ကိုဘယ်တော့မှမလူခိုင်းဘူးအခုဒီတစ်ခါပဲအလူကံပုဂ္ဂိုလ်ကိုလူဖို့ဆိုပြီးတော့ပြောလိုက်တာဆိုတော့ဒါငါရဲ့အခွင့်အရေးပဲငါအခွင့်အရေးရတဲ့အခါမှာငါကောင်းပြီမုံပြီဆိုတာတွေငါသူ့မယ်ဆိုပြီးတော့ယူလိုက်တာအဲဒီမှာတပိတ်ဖွင့်ကြည့်လိုက်တဲ့အခါကျတော့ဟာ တကယ်အကောင်းမွန်နေကြီးတယ်ပါပဲလားဒီလောက်ကောင်းမွန်တဲ့စားတောက်တွေကိုငါရဲ့ကြီးကျွန်းတွေများကျွေးပြီးတော့တာအလုတ်ခန်းလေးရရင်အလုတ်တွေကိုနှစ်ဆတိုးပြီးတော့ငါလုပ်ငန်းတွေပြီးစီးသွားမှာအခုဒီကိုယ်တော်လှူလဲရတာတော့သွားပြီဒီလောက်ကောင်းတာမွန်တာတွေစားပြီးတော့တခါနဲ့ကောင်းမှုရှင်အိတ်တော့မှာပဲသူစိတ်ထဲမှာအဲလိုချိန်ပြီးတော့နောက်ပိုင်းအပ္ပရစေရနာပြတ်သွားတာပါစေရနာပြတ်တာလဲ ဒီနောက်ပိုင်းစေတနာလှူပြီးမှဟဲသွားပြီငါတော့ရော့သွားပြီဆိုတာအဲ့ဒါအပ္ပရာစေတနာခေါ်တယ်မလှူခင်လုံးကတော့လှူခြင်းနဲ့စိတ်ဆန္ဒလေးဖြစ်တယ်လှူတယ်လှူပြီးတဲ့အခါကျတော့မှပြန်ကြည့်ပြီးတော့ဟဲသွားပြီအဲ့လိုဖြစ်တဲ့ပုဂ္ဂိုလ်အပ္ပရာစေတနာချို့သွားတာခေါ်တယ်အပ္ပရာစေတနာချို့တဲ့အတွက်ကြောင့်မူဒီပုဂ္ဂိုလ်ဟာကောင်းတာမွန်တာတွေကိုမခံစားတတ်ဘူးမခံစားနိုင်ဘူးစားစရာဆိုရင်လည်းအကောင်းနဲ့မတည့်ဘူးဝတ်စရာဆိုရင်လည်းကောင်းဝေဆိုတာအမလေး လူညာချောမွေ့တဲ့အဝတ်စားဆိုရာကြမဝတ်နိုင်ဘူး။ဒါကြီးမဝတ်တတ်ပါဘူး။လေးလေးပင်ပင်လေးမှာဟောဒီဖြင်ချမ်းလေးမှာဆိုတာဟောအဲ့ဒါမျိုးအဲ့လိုပုဂ္ဂိုလ်တွေမရှိဘူးလား။ရှိတယ်နော်ဒါအဲ့ဒီပုဂ္ဂိုလ်တွေကနောက်နောက်ဘဝကအပ္ပဒစေရနာချိုးတက်ခဲ့တာဆိုတာရှင်းရှင်းလေးရယ်။ဘာမှကောင်းမှုမုံမေဆိုရင်နှမျောတာအဲ့ဒါဆိုမလုပ်ပါနဲ့။လူလည်းမတုံးရဘူးပေးလည်းမပေးရဘူးလူလည်းမလုပ်ရဘူးအဲ့ဒီတိုင်းမသိတာ။အဲ့ဒီလိုပုဂ္ဂိုလ်တွေသူဟာအပ္ပဒစေရနာဒီလိုချိုးတက်ခဲ့လို့ဒီလိုဖြစ်တာတဲ့။ သားတော်သမီးကမရှိတာကတော့သူ့ရဲ့အကိုအကိုဖြစ်တဲ့သူ့အကိုကွယ်လွန်သွားတဲ့အခါကာလကြတော့သူ့မှာသားလေးတယောက်ရှိတယ်။အဲ့ဒီသားလေးကိုသူကသူ့ပစ္စည်းတွေလိုချင်တာနဲ့အကုန်လိုချင်တာနဲ့သားလေးကိုသတ်ပလိုက်တာ။အဲ့ဒီလိုသူတော်ရဲ့သားလေးကိုသူလူမသိလူမသိတောထဲခေါ်ပြီးသတ်ပစ်ခဲ့ချောက်ဖြက်ပစ်ခဲ့တဲ့အတွက်သူ့မှာဘဝပေါင်းများစွာသားသမီးမထွန်းသားပဲဖြစ်သွားတာ။သူတော်ရဲ့သားသမီးကိုသတ်ခဲ့လို့ဒါကြောင့်အဲ့ဒီတော့သူ့အမွေကရှိသေးရလား။ ဒါကြောင့်မို့ပစ္စည်းဥစ္စာတွေအတိတ်ကံကကိုဟာကုတီအဘုဒ္ဓကတထေကြီးလိုအတိတ်ကလူငယ်ချမ်းငယ်ဖို့တိုက်တွန်းခဲ့တယ်ပြောခဲ့တယ်လူမယ်ဆိုတဲ့စိတ်လေးဖြစ်ခဲ့တယ်အဲ့လိုဖြစ်ခဲ့တဲ့အတွက်ချမ်းသာတယ်ဥဒ္ဒရဏတွေပေါ်တယ်ဒါပေမဲ့ဒီဘဝမှာမပေးရမလူရမတန်းရဘူးဆိုရင်ကိုယ့်အတွေ့ကတော့ဖြင့်လူဖြစ်ကျိုးနပ်ပါမလားသုကြည်တမ်းပါဗျာဥစ္စာဒနာဘောကျွယ်ဝလဲ လောဘစုံဖက်လောဘစုံမဲ့မလူရက်ကတသက်လျာလူဖြစ်နာ၏ကဲလောဘတွေမြစ်စေတာတွေအာကြည့်လို့မလူရမတမ်းရမပေးရရင်တော့လူဘဝမှာလူဖြစ်ရကျိုးနပ်ပါမလားဆိုလိုက်ဖရာသာသနာတွေ့ကြုံပါလေ ကောင်းစွာသီလမတီးကြလျင်ဘဝအတွက်တာလူဖြစ်နာ၏အခုမြတ်စွာဘုရားရဲ့သာသနာတော်နဲ့မတွေ့ရဘူးလားခုသာသနာတော်ချိန်ကာလမှာဥပုသ္တိလတွေခုတင်ညာတွင်မှမဆောက်တရားဘူးလားဒီအဲ့ဒီလိုသီလတွေကိုကိုကရိုးသေးသေးမဆောက်တည်ပဲနဲ့သီလတွေကျိုးမယ်ပေါက်မယ်ကြောင်မယ်ကြားမယ်ဆိုရင်တော့ သာသနာတော်နဲ့တွေ့ရကျိုးနပ်ပါမလားလူဖြစ်ရကျိုးရောနပ်ပါမလားဆိုလိုက်သူတော်တရားနာယာညာလေလေးသာကျိုးကုန်အာမထုတ်ကဆုတ်ယုတ်တင်မှာလူဖြစ်နာ၏ကုသတော်ကောင်းတရားတွေနေတိုင်းမကြားရဘူးလား နေ့တိုင်းနေ့တိုင်းကုတရားထိုင်ပြီဆိုရင်လည်းဘုန်းကြီးကတတိပေးတိုက်တွန်းတာလေးတွေမရှိဘူးလားအဲ့လိုသူတော်ကောင်းတရားတွေနာကြားနေရတယ်ဆရာသမားကောင်းတွေတွေ့နေရတယ်ဆရာသမားကရဲ့အားပေးမှုတွေရနေတယ်ဒီထဲကမှကိုယ်ကတရားကိုပို့ပို့တန်တန်လေးနေမယ်အားမထုတ်ဘူးဆိုရင်ကိုယ်အတွက်မှလူဖြစ်ရကျိုးနဲ့တည်းရလားစိတ်ကလာရကျိုးရောနဲ့အောင်မလားဆိုလိုက်လက်ရှိဘဝမဆုံးရအောင် ဒါနသီလဘာဝနာကိုမကွမ်းနေညကြိုးစားကြလောခုရရှိတဲ့ဘဝလေးကိုရရှိနေတဲ့ခုလက်ရှိဘဝလေးဟုတ်တယ်မို့လားလူဘဝကိုရနေတယ်သာသနာတော်နဲ့ရောမတွေ့ဘူးလားအဲ့ဒီလက်ရှိဘဝလေးမှာလူဘဝလေးရတယ်သာသနာတော်နဲ့လည်းတွေ့တယ်ဆရာကောင်းသမားကောင်းနဲ့လည်းကြုံနေတယ် တကယ်ကိုအဲ့လောက်ကြီးတဲ့အဲ့လောက်ခက်ခဲတဲ့ဘဝကြီးရခက်ခဲတဲ့သာသနာတော်ကြီးနဲ့တွေ့နေရတဲ့တန်နဲ့ဒါနသီလဘာဝနာဆိုတဲ့ဒီတရားလေးတွေကိုမှဘုရားရှင်ရဲ့သာသနာမှာမှဒီဒါနကောင်းမှုသီလကောင်းမှုဘာဝနာကောင်းမှုလေးကိုမှမပြုတ်လဲရရင်အဲ့ဒီပုဂ္ဂိုလ်လက်ရှိဘဝအရာလူဖြစ်ရရှုနိုင်ရလားဗျာဘဝတော့လက်ရှိဘဝဆုံးရှုံးတာလေဟုတ်တယ်မို့လားဒါကြောင့်ဆိုလဲလက်ရှိဘဝလက်ရှိဘ မဆုံးရအောင်ဒါနသီလဘာဝနာကိုမကွာနေညကြိုးစားကြလောဒီတိုင်းကြိုးစားသွားမယ်ဆိုရင်ဘုန်းကြီးတို့ယောဂီများလူဖြစ်ရာကြိုးမနှက်ဘူးလားကိုယ်ကိုယ်ကိုရောချစ်ရမရောက်ဘူးလားတကယ်လို့ကိုယ်ကိုယ်ကိုချစ်တယ်ဆိုရင်ကိုယ့်ဟာကိုယ်ပြုပြင်ပြီးတော့နေလို့မရဘူးလား ကိုကိုကိုချစ်ရရအောင်ပြုပြင်နေပါ မကောင်းတာတွေဟူသမျှဘာလုပ်မလဲရှောင်မယ်ကောင်းတာတွေဟူသမျှဘာလုပ်မလဲဒီအဲ့လိုသာပြုလုပ်သွားမယ်ဆိုရင်ဘုန်းကြီးတို့ဒီမှာမိမိရဲ့ဘဝကို၃ပိုင်းပိုင်းအရွယ်၃ပါးအဲ့ဒီအရွယ်၃ပါးထဲမှာတစ်ပါးပါတော့တရားရအောင်လုပ်ဖို့မလိုဘူးလားအဲ့လိုဆိုရင်ကိုကိုကိုချစ်ရမရောက်ဘူးလားဒါကြောင့်အတ္တနာစေတိယံစင်ညာရခေယနာသူရေခိတံ ဒိဏမိညတရာယမပတိသက္ခေယပန္တိတောအတနံဘဝပါကာတံ္ဍရာဟုငါဟုဆွဲဆိုမိမိကိုယ်ကိုဤယံရင်းစလျက်ပြစ်မတင်ပဲနှစ်စမမုံအချစ်ခင်ဆုံးဟူ၍စေတင်ညာကာကာယယဝေသနာထောက်ထကေ၍နားလေညာမိမိကိုယ်ကိုချစ်တယ်လို့များနားလေလို့ရှိရင်တဲ့ ဧဝံတတိကိုကိုယ်တန်ရင်ခင်မင်းဆုံးအချစ်ဆုံးဟုလုံးလုံးခွဲကြနာလေထားသည်ရှိသောနာတနာခုလေကိုကိုနောင်ကိုကိုဟုတို့ကလေးသိရှိထုံမိမိကိုသူရေဖြစ်တန်တရားကြောင်းရာမဆောင်ပါပဲကောင်းစွာမပြဆောင်ရှောက်အပ်သည်ညီလောက်အောင်သတိယတတိတရားလက်ကိုက်ထား၍မချပုံသေးဆောင်ရှောက်ပေရ၏ ကိုကိုကိုချစ်တယ်ဆိုရင်တော့တရားလမ်းကြောင်းလေးမပြောင်းရအောင်ကိုကိုကိုစောင့်ရှောက်ဖို့မလိုဘူးလားတတိလက်လို့မကောင်းမှုတွေများမပြုမိပါစေနဲ့ဟုတ်တယ်မလားတတိလက်လို့မကောင်းမှုတွေမကောင်းတဲ့စကားတွေမပြောမိပါစေနဲ့တတိလက်လို့မကောင်းတဲ့အကြံစီတွေမကြံစီပါမကြံမိစေပါစေနဲ့ဒီတတိတရားလေးလက်ကင်ထားပြီးကိုကိုကိုဘာလို့ရမှာလဲစောင့်ရှောက်ရမှာဒါကြောင့် သူရခိတံတရားကြောင်းရာမဆောင်ပါပဲကောင်းစွာမပြဆောက်ရှောက်အပ်သည်မိလောက်အောင်သတိယတတိတရားလက်ခံထား၍မချပုံတေဆောက်ရှောက်ပေရ၏တန်ဒီတော်ပြုသည်များအတိဖြစ်သည်များအဟောင်းမကောင်းလေငါကောင်းလေငါဟုကောင်းစွာမြင်သည့်ပညာရှိသည်ပြုသည်များဆိုတာပါတယ်လေအတိကိုပြုနေတာကြီးကအတိကံနေပြုနေတာဘာတွေကံနေပြုနေတာလဲ အခုမိမိရရှိခံစားနေရတာကအဟောင်းကံနေဘာကံနေလဲအေးမိမိရရှိခံစားနေရတာဒီဘဝမှာပြည့်ပြည့်စုံစုံချမ်းချမ်းသာသာမိမိဘကလည်းချမ်းသာအကုန်လုံးအပန်းဝိုင်းကလည်းပြည့်စုံအဲ့ဒီချမ်းသာတဲ့ဘဝတွေရောက်နေတယ်ဆိုတာကိုယ့်ရဲ့ကံဟောင်းနေဘာဟောင်းနေလဲဒီကံဟောင်းလေးနဲ့မေ့လျော့နေသွားမယ်ဆိုရင်ကတော့နောက်နောက်ဘဝကံဆိုးမှလားကံကောင်းမှလားအေးခုဒီဘဝကိုကိုကမမေ့ဘဲနဲ့ကုသိုလ်အဖြစ်တွေဘာလို့ရမှာလဲ ပြုရမည်ဒါကြောင့်ဗန္ဒီတော်ပြုသည်များအသိဖြစ်သည်များအဟောင်းမကောင်းလေးငါကောင်းလေးငါဟုကောင်းစွာမြင်သည့်ပညာရှိသည်ဒိဏံ23 25နှစ်တင့်အောင်ဖြစ်၍သုံးရပိုက်ချအရွယ်သုံးပါးတို့တွင်အညတရာယာမရုပ်စွာအဆုံးနောက်ပိတ်တုံးဟုခေါ်တုံးအရာပစ္စည်းမအရွယ်ကို ပတိစကေယအပြင်းမနှောစင်လုံးချောအောင်သေကျော်တုတ်ပင်ရာတည်း